ရှမတဲခရစ်ဝင်ခန်းကြီး73အငယ်1မှ9ထိုနေ့၌ယေရှုသည်အိမ်ကထွက်၍အိုင်နားမှထိုင်နေတော်မူသည်တွင် များစွာသောလူအပေါင်းတို့သည်ကိုရော့ကိုဝန်းရံ၍စုဝေးလျက်ရှိကြသောကြောင့်လှေထဲသို့ဝင်၍ထိုင်တော်မူ၏ပရိသတ်အပေါင်းတို့သည်ကုန်းပေါ်မှရပ်နေကြ၏ထိုအခါဥပမာစကားများတို့ကိုမွဲ့ဆိုတော်မူသည်မှာမျိုးစေ့ကျဲသောသူသည် မျိုးစေ့ကိုကျဲခြင်းကထွက်သွား၏ အစေကိုကျဲသည်တွင် အချို့သောအစေတို့သည်လမ်း၌ကျသဖြင့်ငှက်တို့သည် လာ၍ကောက်စားကြ၏အချို့သော အစေတို့သည်မြေနှဲ၍ကြောက်ပေါ်များသောအရ၌ကျသဖြင့်မြေတိမ်သောကြောင့်ချက်ချင်းအပင်ပေါက်တော်လဲနေထွက်သောအခါပူလောင်သည်ဖြစ်၍အမြင့်မဆွဲသောကြောင့်ညှိုးနွမ်းပျက်စီးခြင်းသို့ရောက်ကြ၏အချို့သော အစေတို့သည်စူးပင်တို့တွင်ကျသဖြင့်စူးပင်တို့သည် ကြီးပွား၍ညှင်းဆဲကြ၏ အချို့သောအစေတို့သည်ကောင်းသောမြေ၌ကျသဖြင့်အဆ30အဆ60အဆတရာပွားများ၍အတီးတီးကြ၏ကြားเสียနာရှိသောသူမည်ဒီကားကြားပါစေဟု မိန်တော်မူ၏အငယ်30မှ19တပည့်တော်တို့သည် ချင်းကပ်လျက်ကိုတော်သည်အဘဲကြောင့်ဥပမာကို ဆောင်၍ဤလူတို့အားဟောပြောတော်မူသည်ဟုမေးလျှောက်ကြလျင် ကိုတော်ကတင်တို့သည်ကောင်းကင်နိုင်ငံတော်၏ နက်နဲသောအရာတို့ကိုသိရသောအခွင့်ရှိကြ၏ထိုသူတို့မူကားအခွင့်မရှိကြအကျဉ်သူသည်ရတတ်၏ထိုသူ၌ကြွယ်ဝပြည့်စုံစေခြင်းငှာပေးဦးမည်အကျဉ်သူသည်ဆင်းရဲ၏ထိုသူ၌ရှိသည်မြတ်ကိုပင်နှုတ်လိမ့်မည်ထိုကြောင့်သူတို့သည်မြင်လျက်မမြင်ကြားလျက်မကြားအ내ကိုလည်းနားမလဲသောကြောင့်ဥပမာကိုဆောင်၍ငါဟောပြော၏ဟေရှာယဟောပူသောအနာဂတ်စကားဟုမူကား သင်တို့သည်ကြားလျက်ပင်အနက်ကိုနားမလည်ဘဲကြားကြလိမ့်မည်။မြင်လျက်ပင်အာရုံမပြုဘဲမြင်ကြလိမ့်မည်။အကြောင်းမူကား၊ဤလူမျိုးသည်မျက်စိမမြင်၊နားမကြား၊စိတ်နှလုံးမသိ၊အကျင့်မပြောင်းလဲ၊သူတို့အနာရောဂါကိုငါမငြိမ်းစေရသည်တိုင်အောင်သူတို့စိတ်နှလုံးသည်မိုက်လျက်၊နားသည်ထိုင်းလျက်၊ကိုယ်မျက်စိကိုပိတ်လျက်ရှိကြ၏ဟူသောစကားသည်ဤလူတို့၌ပြည့်စုံခြင်းသို့ရောက်သတည်း။သင်တို့မျက်စိသည်မြင်သောကြောင့်မင်္ဂလာရှိ၏ သင်တို့နားသည်လည်းကြားသောကြောင့်မင်္ဂလာရှိ၏ငါအမှန်ဆိုသည်ကားသင်တို့မြင်ရသောအရာတို့ကိုပရောဖက်များနှင့်ဖြောက်မတ်သောလူများတို့သည်မြင်ခြင်းငါအလိုရှိတော်လဲမမြင်ရကြသင်တို့ကြားရသောအရာတို့ကိုကြားခြင်းငါအလိုရှိတော်လဲမကြားရကြအငယ်၈မှ23မျိုးစေ့ကျဲသောသူဥပမာအ내အသေးပေကိုနားထောင်ကြလော့လမ်း၌အစေကိုကျဲခြင်းအကြောင်းရာက နိုင်ငံတော်ဤတရားစကားကိုကြား၍နှလုံးမသွင်းသည်ရှိသောနတ်ဆိုးလာ၍နှလုံး၌ကျဲသောအစေကိုနှုတ်ယူတတ်သည်ဟု ဆိုလိုသည်ကြောက်ပေါ်သောအရ၌အစေကိုကျဲခြင်းအကြောင်းအရာကားတရားစကားကိုကြား၍ဝမ်းမြောက်သောစိတ်နှင့်ချက်ချင်းခံယူတော်လဲစိတ်နှလုံး၌အမြင့်မဆွဲခဏသာတည်သည်ဖြင့်တရားစကားကြောင့်အမှုခင်းနှင့်ညှင်းဆဲခြင်းကို ခံရသောအခါချက်ချင်းဖောက်ပြန်တတ်သည်ဟုဆိုလိုသည် စူးပင်တို့တွင်အစေကိုကျဲခြင်းအကြောင်းအရာကားတရားစကားကိုကြား၍လောကီအမှု၌စိုးရိမ်ခြင်းနှင့်စည်းစိမ်ဥစ္စာ၏လှည့်စားခြင်းသည်တရားစကားကို လွှမ်းမိုးညှင်းဆဲတတ်သောကြောင့်အတိမတိနိုင်ဟု ဆိုလိုသည်။ကောင်းသောမြေ၌အစေကိုကျဲခြင်းအကြောင်းအရာကားတရားစကားကိုကြား၍နှလုံးသွင်းသဖြင့်အစ30အစ60အစတရားပွားများ၍အတီးတီးတတ်သည်ဟု ဆိုလိုသည်ဟု မိန်တော်မူ၏ အငယ်24မှ30အခြားသော ဥပမာစကားကို မိန့်မြွက်တော်မူသည်ကားကောင်းကင်နိုင်ငံတော်သည်ကောင်းသောမျိုးစေ့ကိုလယ်၌ကျဲသောသူနှင့်တူ၏လူတို့သည်အိပ်ပျော်သောအခါသူ၏ရန်သူသည် လာ၍ကောင်းသောစပားနှင့်လက္ခဏာတူသောတောမျိုးစေ့ကို စပားထဲ၌ကျဲ၍တော်လေ၏အပင်ပေါက်၍အသီးနှံထွက်သောအခါတောပင်များလည်းထင်ရှားလျင်ကျွန်တို့သည်အိမ်ရှင်ထံသို့တော်၍သခင်ကောင်းသောမျိုးစေ့ကို လယ်၌ကျဲတော်မူသည်မဟုတ်လောတောပင်တို့သည်အပေကဖြစ်သည်ဟုလျှောက်ကြလျင်အိရှင်ကဤအမှုကရန်သူပြုသောအမှုသည်ဟု ဆို၏အကျွန်ုပ်တို့သည်တွား၍တောပင်တို့ကို ရွေးနှုတ်စေခြင်းကအလိုတော်ရှိတော်ဟုလျှောက်ကြလျင်အိရှင်ကထိုတို့ငါအလိုမရှိတောပင်တို့ကိုရွေးနှုတ်လင် စပားပင်တို့ကိုရောနှော၍နှုတ်မိမည်ဆိုရင်เสียအကြောင်းရှိ၏စပားရည်သည့်ကာလတိုင်အောင် အပင်နှမျိုးတို့သည်အတူ ကြီးပွားပါလေစေစပားရည်သည့်ကာလရောက်လျင်တောပင်တို့ကို ရှေးဥစွာ ရွေးနှုတ်၍မိရှုခြင်းကစီးနှောင်ကြလော့စပားကိုက ကြည်၌စုသိမ်းတွင်ထားကြလော့ဟုရိတ်တော်သူတို့အားငါစီမည်ဟုအိမ်ရှင်ဆိုသည်ဟုမိန့်တော်မူ၏အငယ်37မှ35အခြားသောဥပမာစကားကိုမိန့်မွက်တော်မူသည်ကား ကောင်းကင်နိုင်ငံတော်သည်လယ်၌စိုက်သော မုံရင်းစေနှင့်တူ၏မုံရင်းစေသည်အစေတကာတို့ထက်ငယ်တော်လဲကြီးပွားသောအခါမြက်ပင်တကာတို့ထက်ကြီးသဖြင့်မိုးကောင်းကင်ငှက်တို့သည် လာ၍အကိုင်းခက်တို့၌နားနေမိခိုလောက်သော အပင်ဖြစ်တတ်သည်ဟု မိန်တော်မူ၏အခြားသောဥပမာစကားကို မိမ့်မွက်တော်မူသည်ကားကောင်းကင်နိုင်ငံတော်သည်တဆေးနှင့်တူ၏မိမသည်တဆေးကိုယူ၍ မုံညက်သုံးတင်း၌ထဲသည်ဖြင့်မုံညက်ရှိသည်မြကို ဖုံးကြွစေတတ်သည်ဟုမိန်တော်မူ၏ယေရှုသည်ဤဥပမာများတို့ကို ဆောင်၍ပရိသတ်တို့အားဟောပြောတော်မူ၏ဥပမာကင်း၍ဟောပြောတော်မမူထိုသို့သောအားဖြင့်ပရောဖက်စကားဟုမူကားငါသည်နှုတ်ကိုဖွင့်၍ဥပမာများကိုမွဲ့ဆိုပင်အံကဘာဥမှဆောက်၍ထင်ဝက်သောအရာတို့ကိုဖော်ပြပင်အံဟုဟောဘူးသောစကားသည် ပြည့်စုံခြင်းသို့ရောက်တည် အငယ်36မှ43ထို့နောက်မှယေရှုသည်လူအစုဝေးများကိုလွှတ်၍အိမ်သို့ဝင်တော်မူပြီးမှတပည့်တော်တို့သည်ချင်းကပ်၍လယ်၌ကျဲသောတောမျိုးစေ၏ဥပမာအ내အတိတ်ပေကိုအကျွန်ုပ်တို့အားဖော်ပြတော်မူပါဟုရှောက်ကြလျင်ကိုယ်တော်ကကောင်းသောမျိုးစေ့ကိုကျဲသောသူသည်လူသားဖြစ်၏လေကားဤလောကဖြစ်၏ကောင်းသောအစေကားနိုင်ငံတော်သားဖြစ်၏တောမျိုးစေ့ကားနတ်ဆိုးသားဖြစ်၏ တောမျိုးစေ့ကိုကျဲသောရန်သူကားမာနဖြစ်၏စပားရိတ်သောကာလကားဤကဘာကုံသောကာလဖြစ်၏စပားရိတ်သောသူကားကောင်းကင်တမန်ဖြစ်၏တောပင်တို့ကိုရွေးနှုတ်၍မိရှို့တကဲ့သို့ဤကဘာအဆုံး၌ဖြစ်လက်တံလူသားသည်မိမိကောင်းကင်တမန်တို့ကိုဆေလွတ်ပြီးလျှင်မှားယွင်းစေသောသူတို့နှင့်မတရားသောအမှုကိုပြုသောသူရှိသမျှတို့ကိုနိုင်ငံတော်တဲကရွေးနှုတ်၍ငိုကြွေးခြင်း အန်သာခဲချိတ်ချင်းရှိရာမိဖို့၌ချာချာလက်တံထိုအခါဖြောင့်မတ်သောသူတို့သည် နေထွန်းလင်းတကဲ့သို့မိမိတို့အဖ၏နိုင်ငံတော်၌ထွန်းလင်းကြလက်တံကြားเสียနာရှိသောသူမည်ဒီကကြားပါစေအငယ်54မှ56တဏီကကောင်းကင်နိုင်ငံတော်သည်လယ်၌ဖွက်ထားသောဗန္ဒာနှင့်တူ၏ထိုဗန္ဒာကိုတွေ့သောသူသည်တဖန်ဖုံးအုပ်၍ ဝမ်းမြောက်သောစိတ်နှင့်သွားပြီးလျင်ယတတ်သမျှကိုရောင်း၍ထိုလေကိုဝယ်တတ်၏တဏီကကောင်းကင်နိုင်ငံတော်သည်မြတ်သောပလဲတို့ကိုရှာသော ကုံတယ်နှင့်တူ၏ထိုကုံတယ်သည် အလွန်အဖိုးတိုက်သောပလဲကိုတွေ့သောအခါတွား၍မိမိ၌ယတတ်သမျှကို ရောင်းပြီးလျင်ထိုပလဲကိုဝယ်လေ၏ငယ်၄၉မှ 53တဏီကကောင်းကင်နိုင်ငံတော်သည်ပင်လယ်၌ချ၍အမျိုးမျိုးသောငါတို့ကို အုပ်မိသောပိုက်ခွန်နှင့်တူ၏ငါနှင့်အပြည့်ရှိသောအခါတငါတို့သည်ကုန်းပေါ်သို့ဆွဲတင်၍ထိုင်လျက်ကောင်းသောငါကိုချင်းထဲသို့ရွေးချယ်ထည့်ထား၍မကောင်းသောငါကို ပြင်သို့ပြစ်လိုက်ကြ၏ထိုနည်းတူကဘာဆုံး၌ကောင်းကင်တမန်တို့သည်ဆင်းလာပြီးလင် ဖြောက်မတ်သောသူတို့အထဲမှသိုးသောသူတို့ကိုနှုတ်ယူခွဲထား၍ ငိုကြွေးခြင်းအံတော်ခဲချိတ်ခြင်းရှိရာမိဖို့၌ခြားခြားလက်တံဤရာလုံးစုံတို့ကိုတင်တို့သည် နားလေကြသလိုဟုမေးတော်မူလျင်နားလေပါပြီသခင်ဟုတပည့်တော်တို့သည်လျှောက်ကြ၏ကိုရောကလည်းတို့ဖြစ်၍ကောင်းကင်နိုင်ငံတော်ဤအကြောင်းအရာကိုတင်ပြီးသော ကျမ်းဆရာမည်ဒီကမိမိဗန္နာတဲကအထူးထူးပြပြသောအတိဟောင်းတို့ကို ထုတ်ဖော်သောအင်ရှင်နှင့်တူသည်ဟု မိန်တော်မူ၏ ထိုဥပမာစကားများကို အကုန်အစင်မိမ့်မွဲတော်မူပြီးလျှင်ထိုအရမှကြွသွားတော်မူ၏အငယ်54မှ58ထိုနောက်မှမိမိမျိုးတို့ ရောက်တော်မူ၍တရားစရာ၌ဆုံးမဩဝါဒပေးလေ၏မြို့သားတို့သည်မိမောတွေဝေခြင်းရှိကြသဖြင့်ဤသူသည်ဤပညာကို၎င်းဤတကိုးကို၎င်းအဘယ်မှရသနည်းသူသည် လက်သမားသားမဟုတ်လော သူအမိကားမာရိအမည်ရှိသည်မဟုတ်လောသူညီကားယာကုပ်ယောသေရှိမုန်ယူဒဟုဆိုကြသည်မဟုတ်လောသူနှမများတို့သည်လည်းငါတို့နှင့်အနီးပါ နေကြသည်မဟုတ်လောတို့ဖြစ်လင်ဤသူသည်ဤရများကိုအပေမှယသနီဟုပြောဆိုလျက်စေတနာစိတ်ပြကြ၏ယေရှုကလည်းပရောဖက်သည်မိမိမျိုးမိမိအိမ်မှတပါ အခြားသောအရ၌အတရေရှိသည်ဟု ထိုသူတို့အားမိန်တော်မူ၏ မြို့သားများတို့သည်မယုံကြည်ကြသောကြောင့်ထိုအရပ်၌များစွာသောတန်ခိုးကိုပြတော်မမူ